ဉာဏ်ရှင်16ပါးမှာအကျိုးဉာဏ်2ပါးဝိပဿနာဉာဏ်10ပါးမဉဏ်4ပါး3ခုပေါင်းရင်အလုံး16ပါးရှိပါတယ်အကျိုးဉာဏ်2ပါးကနာမရူပပရိစေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ဆိုပြီးတော့အဲ့ဒီဉာဏ်2ပါးအဲ့ဒီဉာဏ်2ပါးမှာနာမရူပပရိစေဒဉာဏ်ဆိုတာနာနဲ့ရုပ်ကို ပိုင်းခြားတာကို နာမရူပပရိစေဒဉာဏ်လို့ခေါ်ပါတယ်။ စ္စယပရိက္ခညာဆိုတာအကြောင်းကျိုးတွေသိသိတာအဲ့တော့နိဗ္ဗာန်ကိုသွားကျင်ပါတယ်နိဗ္ဗာန်ကို ရောက်ချင်ပါတယ်လို့ပြောနေတဲ့တရားယောဂီများကအဲ့ဒီနာမရူပပရိစေဒညာဟာလည်းဘာမှမသိဘူးပစ္စယပရိက္ခညာအကြောင်းအကျိုးဆင်ញင်သုံးတတ်တဲ့ညာကလည်းဘာမှမသိဘူးဆိုရင် ရှေ့ဆက်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာဒီဘယ်တင်ရှုရမှမသိဘူးဒါကြောင့်မို့မြေပုံမရှိဘဲနဲ့လမ်းသွားတဲ့လူဟာ ကိုလိုချင်ရာမရောက်တယ်လို့ပဲနိဗ္ဗာန်ကိုသွားခြင်းတဲ့ပုဂ္ဂိုလ်သည်ဒီဉာဏ်ရှင်တွေကိုမကြော်ပဲနဲ့အဲ့ဒီဉာဏ်ရှင်တွေမရှုပွားပဲနဲ့ဘယ်တော့မှနိဗ္ဗာန်မရပါဘူးဒါကြောင့်မို့နိဗ္ဗာန်ရလို့တဲ့ယောဂီများအတွက်အခုအခြေခံဖြစ်တဲ့နာနဲ့ရုပ်ကို အရင်ဆုံးသိအောင်လုပ်ရပါတယ်အဲ့တော့မနေ့ကဦးစင်းကနံတရားခြံထားပြီးတော့ရုပ်တရားကိုမနေ့ကဟောပေးခဲ့ပါပြီ ရုပ်တရားဆိုတာအကြံမြင်ပြောလိုက်ရင်ရုပ်28မျိုးအဲ့ဒီ28မျိုးထဲမှာအဓိက အခြေခံကြတဲ့ရုပ်ဒီမဟာဘုတ်၄ပါးအဲ့ဒါကို ပထဝီတေဇောအာဘောဝါယောလို့ခေါ်ပါတယ်အဲ့ဒီဓာတ်ကြီး၄ပါးအဲ့ဒီဓာတ်ကြီး၄ပါးကိုမှအဲ့ဒီမှာဝဏဂဏရတ္တဩဒါဆိုတဲ့၄မျိုးအစင်းရှိတယ်အရာအနှံ့ရှိတယ်အရသာရှိတယ် အစီဩဇာရှိတယ်အဲ့ဒီ၄မျိုးနဲ့ထပ်ပေါင်းတော့အဲ့ဒါအထက်ကလယုတ်၈ပါးမနေ့ကအဲ့ဒါဒီဥစဉ်ခွဲပြခဲ့ပါပြီဒီနေ့တော့အဲ့ဒါဒီမခွဲတော့ဘူးအဲ့တော့အဓိကဓာတ်ကြီး၄ပါးအဲ့ဒီဓာတ်ကြီး၄ပါးရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းသဘောတွေအဲ့ဒါတွေပေါ်လာတဲ့သဘောတွေအဲ့ဒါကိုဉာဏ်နဲ့မြင်အောင်ကြည့်ရပါမယ်ဝိပဿနာယာနိကတက်တက်သွားတဲ့ပုံကူများအတွက်မြတ်စွာဘုရားကဓာတ်ကြီး၄ပါးကနေစပြီးတော့ရှု အဲ့ဒီဓာတ်ကြီး၄ပါးမှလည်းပဲဝါယောဓာတ်ဆိုတဲ့လေရဲ့တွန်းသဘောကံသဘောကစပြီးတော့ရှုရင်ပို့ပြီးတော့မြင်လွယ်ပါတယ်တဲ့နော်ဝါယောဓာတ်နာသီဝမှာလေလေးဝင်နိုင်သည်ထွက်တိုင်းသည်ဦးဇင်းတို့အာနာပါနာရှုတော့ကလေကိုဝင်တိုင်းသည်ထွက်တိုင်းသည်ရှုခိုင်းခဲ့တယ်အဲ့ဒီလေကိုပဲအခုဦးဇင်းတို့ကတိုးသဘောအဲ့ဒါကိုတွန်းတယ်လို့ပြောတာပေါ့လေလေးတိုးပြီးတော့ဝင်တဲ့ဟာကိုတွန်းသဘောလို့ပြောတာ တခါကြာကြာလေးထားလိုက်ရင်မရဘူးလေပြန်ပြီးတော့ထုတ်ချင်တယ်အဲ့ဒါကိုကံသဘောလို့ပြောတာတွန်းလိုက်ကံလိုက်တဲ့သဘောတတ္တိကိုစပြီးတော့ကြည့်လေရက်တွန်းသဘောကံသဘောဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဆိုရင်အာနာပါနပညာဘက်ကိုရောက်သွားမှာမဟုတ်ဟိုကပရမတ်ကိုရှုခြင်းလို့တွန်းသဘောကံသဘောကိုစပြီးတော့နာသီဝမှာကြည်ခိုင်းတာနာသီဝရဲ့တွန်းမှုကံမှုသဘောလေးကိုထိုင်ကြည့်ထိုင်ကြည့်တဲ့အခါကျတော့သူကသူ တွန်းလိုက်လေးလေးတည်းတွန်းပြီးဝင်သွားလိုက်အချိန်ကုန်ရပ်သွားတော်ရကြဒီတိုင်းထားကြည့်မရဘူးခဏနေတခါပြန်ပြီးကန်ထုတ်သွားတာအဲ့တော့ကန်ထုတ်သွားတာလေးကလည်းသူကသူအစာအလဲဆုံးကြည့်လိုက်ရင်ဆုံးသွားပြန်ကန်ထုတ်တဲ့ဟာလေးကလည်းသူကသူဆုံးသွားလိုက်တွန်းတဲ့သဘောလေးကလည်းသူကသူတိုးဝင်လိုက်ပြီးရင်ဆုံးသွားလိုက်နဲ့သူကသူပြောင်းလဲနေတဲ့ဝါရောထိုက်ရဲ့သဘောလေးကိုညံတဲ့အသာလေးကြည့်တာ ဝါယောဓာတ်ရဲ့နှာသီးဝါမှာတွန်းလိုက်ကန်လိုက်အဲ့ဒါလေးအကြီးအကြီးနဲ့တခါလေးနှာသီးဝါနေမှာလေကိုတွန်းပြီးတော့ဝင်လိုက်တဲ့အခါဘာဖြစ်သွားခေါင်းကြီးတွေအထိကိုကြီးသွားတယ်သူ့ရဲ့တွန်းကန်အားတွေကခန္ဓာကိုယ်ကြီးတွေအထိကိုသူကရောက်သွားတယ်ဒါကြောင့်မို့လေရှူလိုက်တယ်ဆိုကြည့်ပါလားပိုင်ကြီးတွေဖောင်းပြီးကားလာဆိုအဝါရော့တိုက်ရဲ့တွန်းကန်တဲ့သဘောတွေအဲ့ဒါကတမာရီကအားနေနေသေးလို့အစတော့မသိဘူးနောက်တမာရီအားကောင်းလာရင်လေလေးကတွန်းပြီးတော့ဝင်သွားလိုက်ပြီဆိုတာနဲ့အဲ့တွန်းသဘောလေးတွန်းလိုက်ပြီဆိုတာနဲ့ ခန္ဓာကိုယ်ကြီးတစ်ခုလုံးကဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်းနဲ့သူအကုန်လုံးတိုးသွားတာအဲ့ဒီလိုခေါင်းပိုင်းနေလက်ပင်ပိုင်းနေဝမ်းမိုက်ပိုင်းနေတိုးနေတဲ့သဘောတွေကိုနောက်ပိုင်းကျော်ဖြန့်ဖြန့်ကြည့်အဲ့လိုဖြန့်ဖြန့်ကြည့်ရင်ဝါရော့တိုက်ရဲ့ကုံသဘောကံသဘောလှုပ်ရှားတဲ့သဘောတွေဟာခန္ဓာကြီးတစ်ခုလုံးမှာစပြီးတော့မြင်တွေ့လာလိမ့်မယ်အဲ့ဒီကြတော့မှခန္ဓာကြီးတဲ့ကြည်လိုက်ရင်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်တခါလဲဖောင်းသွားလိုက်ပိန်သွားလိုက်နော် တခါတည်းခန္ဓာကိုယ်ကြီးတစ်ခုလုံးခေါင်းကြီးတွေကြီးထွက်လာလိုက်ပြန်ကျသွားလိုက်တခါတင်းလာလိုက်ကြလာလိုက်အမျိုးမျိုးအဲ့ဒီမှာဓာတ်ကြီးလေးပါးတွေတစ်မျိုးပြီးတစ်မျိုးပေါ်လာတဲ့သဘောလက္ခဏာကိုဒီနေ့စပြီးတော့မြင်အောင်ရှုပါအဲ့ဒီလက္ခဏာလေးတွေကနေမှစရှုပြီးတော့မှရုပ်လက္ခဏာဓာတ်ကြီးလေးပါးတွေတစ်မျိုးပြီးတစ်မျိုးအကုန်မြင်လာပါလိမ့်မယ်တောင်တာတွေလည်းတွေ့ရလိမ့်မယ်တင်းတာတွေလည်းတွေ့ရလိမ့်မယ်တခါတည်းလေတွေတွန်းကန်နေတာတွေလှုပ်ရှားနေတာတွေ တရိပ်ရိပ်တဒိတ်တွေဖြစ်နေတာတွေအဲ့ဒီမှာပူလာတာကြီးတွေအဲလာတာကြီးတွေဆိုပြီးတော့ခန္ဓာကြီးတစ်ခုလုံးက အမျိုးမျိုးဖောက်ပြန်ခြင်းပြောင်းလဲခြင်းသဘောတွေအမျိုးမျိုးကိုပြောင်းပြနေပါလိမ့်မယ်အဲ့ဒီပြောင်းပြနေတဲ့သဘောတွေလက္ခဏာတွေကိုဒီနေ့ဦးဇင်းတို့တရားတော်မတွေကအော်မြတ်စွာဘုရားကယုတ်တရားယုတ်တရားဆိုတာဒီဓာတ်ကြီး၄ပါးရဲ့ပြောင်းလဲခြင်းကိုယုတ်လို့ပြောတာပါလားလို့ကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့သိမှ ဦးဇင်းတို့တရားတော်မတွေအခုရုပ်တရားပေါ်ပိုင်းခြားသိမှာပါအဲ့ဒီလိုရုပ်တရားတွေပိုင်းခြားသိလာတဲ့အခါကျတော့ဩဒီရုပ်တွေဟာမြဲလည်းမမြဲပါလားတင်တာတစ်မျိုးတောက်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးထုံတာတစ်မျိုးကျင်းတာတစ်မျိုးအမျိုးမျိုးပေါ်ပြီးအမျိုးမျိုးပြောင်းလဲနေတဲ့သဘောပါလားဆိုပြီးတော့မှအဲ့ဒီပေါ်မှာဘာကိုခွာနိုင်လဲဆိုတော့ဒိဋ္ဌိကို ခွာနိုင်တယ်ငါကောငါဟာငါဥစ္စာလို့အယူလွဲထားတဲ့ဟာကြီးက အော်ဓာတ်၄ပါးရဲ့အစုဝေးကြီးရှိပဲဖြစ်တယ်ဒီဓာတ်၄ပါးဟာလည်းမြဲတာလည်းမဟုတ်ဘူးအခုပူလိုက်အခုအေးလိုက်အခုတောက်လိုက်အခုတင်းလိုက်အခုနည်းနည်းပူတာနေအခုများများပူပြန်ပြီအခုထုံနာကြီးကနေအခုကျင်နာကြီးပြောင်းပြန်ပြီကျင်နာကနေကြိုက်တာပြောင်းပြန်ပြီဆိုပြီးတော့အမျိုးမျိုးဖောက်ပြန်ခြင်းပြောင်းလဲခြင်းသဘောပဲရှိနေတယ်ဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားလို့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့ထိုးထွင်းပြီးတော့ရုပ်တရားပေါ်မှာအဲ့ဒါ ဒိဋ္ဌိကိုဖြုတ်တာပါပြီးအဲ့ဒီကနေဘလောက်ထိရုပ်တရားတွေရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းကို မြင်လဲဆိုတာတော့ဒကာဒကမတွေရဲ့တမာတိနဲ့ပညာပေါ်မှာမူတည်ပြီးတော့စပြီးတော့တွေ့ပါလိမ့်မယ်အဲ့ဒါကြောင့်မို့ကဲဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်ပါဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်ဘယ်ဘက်လဲဝါပေါ်ညာဘက်လဲဘွားလေးတင်အဲ့တော့ခန္ဓာကိုယ်ခါကြီးလဲစံမထားနဲ့ ကြော်ကြီးလည်းတောက်မထားနဲ့ခေါင်းနေမျက်နှာတွေအစဖြေချလျှော့ချညနေကြော်ကြီးတွေလည်းတင်းမထားနဲ့ညင်မထားနဲ့ခေါင်းကြီးတွေလက်ဘေးကြီးတွေတောင်းလည်းမထားနဲ့တင်းလည်းမထားနဲ့ခေါင်းနေလက်ဘေးနေညှက်ထားတာတွေတောင်းထားတာတွေတင်းထားတာတွေဘာမှမရှိပါသေးနဲ့ကုန်လုံးဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားပါစပြီးတော့ ညောင်ထားကိုဣရိယာပုတ်ကမှန်လို့စပြီးတော့ရှုမဲ့ပုဂ္ဂိုလ်များက နာသီဝမှာလေရက်တွန်းသဘောကန်သဘောလေးကိုကိုယ့်ကိုတတိထားပြီးကြည့်ငါမရှုဘူးဆိုပြီးတော့စပြီးနေကြည့်မရဘူးသူကလည်းသူတွန်းပြီးတော့ဝင်တာအဲ့ဒါတွန်းတယ်လို့ပြောတာတခါလေတွေတိုးဝင်သွားပြီးတော့ဒီတိုင်းထားလိုက်ပြန်တော့ရရလားမရဘူးတော်တော်ကြာတော့တခါထပ်ပြီးတော့ပြန်ပြီးတော့ကန်ထွက်သွားပြန်တာ အဲ့ဒါကိုကံတယ်တွန်းတယ်ကံတယ်တွန်းတယ်ကံတယ်ဆိုဝါရော့တိုက်ရဲ့တွန်းသဘောကံသဘောလို့ပြောတာအဲ့ဒီသဘောကိုဒီနေ့စရှုသဘောကိုရှုအဲ့ဒါသဘောဒီပရမတ်ပဲလေဆိုရင်ပြည့်ညက်အဲ့ဒီလေရဲ့တွန်းတဲ့သဘောကံတဲ့သဘောလေရဲ့တွန်းမှုကံမှုသဘောကိုရှုမှာအဲ့ဒီသဘောကိုရှုရင်အဲ့ဒါပြည့်ညက်ကိုရှုအပရမတ်ကိုရှုတာအဲ့ဒီပြည့်ညက်ကိုခွာပြီးတော့ပရမတ်ကိုရှုခြင်းလို့ဒီနေ့ အဲ့ဒီပရမတ်ကိုရှုခြင်းလို့ပထမသဘောတွန်းသဘောကံသဘောလေးကိုမြင်အောင်ကြည့်ပါ ဒီချိန်စိတ်တိုင်းမကြသေးဘူးဣရိယာပုဂ္ဂိုလ်စိတ်တိုင်းမကြသေးဘူးဆိုရင်ပြင်လို့ရသေးတယ်ပြင်လို့စိတ်တိုင်းကြပြီဆိုရင်ဝါယောဓာတ်ရဲ့တွန်းသဘောကံသဘောအဲ့ဒီမှာရုပ်ရဲ့သူ့သဘောသူပြောင်းလဲနေတာလေးကိုညာနဲ့မြင်အောင်ကြည့်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 သူ့အနေနဲ့သူတွန်းတာကန်တာဆိုတဲ့သဘောတတ္တိကိုကြည့်တာဟိုကလေကိုကြည့်နေအဲ့ဒါပညာရှူတယ်ထုတ်တယ်ရှူတယ်ထုတ်တယ်သိနေတာပညာအခုကတွန်းမှုသဘောကံမှုသဘောဆိုတဲ့သဘောကိုကြည့်ပါပရမတ်ကိုမြင်အောင်လို့ပရမတ်ကိုရှုပါပရမတ်ကိုရှုပါ လေရဲ့တိုးသဘောကံသဘောသဘောကိုမြင်အောင်ကြည့်ဝါယောဓာတ်ရဲ့တွန်းမှုကံမှုပရမတ်ဆိုင်အောင်မြင်အောင်ရှုပါတွန်းတဲ့သဘောလေးကံတဲ့သဘောလေးတွေဟာသူ့သဘောသူ ပြောင်းလဲနေတဲ့ရုပ်တဘာဝကိုမြင်အောင်ကြည့်ရုပ်ပရမတ်သဘောတွေပရမတ်ထသဘာဝကသူ့သဘောသူပြောင်းလဲနေတာတိုးတဲ့သဘောလေး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 ရုပ်ရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းသဘောလေးသူ့သဘောသူဆောင်းနေတာကိုယ်သဘောမဟုတ်ဘူးမိမိရဲ့အတ္တနဲ့ဘာတစ်ခုမှလုပ်လို့မရဘူးသူ့သဘောသူ ပြောင်းလဲနေတဲ့သဘာဝကိုမြင်အောင်ကြည့်ပါရုပ်သဘာဝရှူလိုက်တဲ့လေဟာခေါင်းတွေအထိတက်သွားတဲ့တင်းသွားတဲ့သဘောလေးတွေကြက်သွားတဲ့သဘောလေးတွေမြင်အောင်ကြည့်နိုင်တဲ့ပုံကလည်းဖြန့်ကြည့် နာသီဝကနေပြီးတော့ခေါင်းနေကိုယ်တွေဘက်တွေမှာသူ့အနဲ့သူတွန်းပြီးတော့ခန္ဓာကိုယ်ကြီးမှာဘလို့ပြန့်နှံ့သွားတယ်လဲဆိုတာမြင်အောင်ကြည့်ဖြန့်ကြည့်နိုင်ကြည့်မကြည့်နိုင်သေးရင်နှာသီးဝတွန်းသဘောကန်သဘောကိုတစ်ခုပဲကြည့်ခေါင်းနေငယ်ရိတ်တွေအထိကိုတခါတည်းရှူလိုက် ရှူလိုက်တဲ့လေဟာတွန်းပြီးတော့ပြန့်ထွက်သွားတာကိုဖြန့်ပြီးကြည့်နိုင်ရင်ခေါင်းပိုင်းတွေအထိဖြန့်ကြည့်ပါ ခေါင်းနေငယ်ရိပ်ပိုင်းနေအထိကို ပြန်ပြီးတော့တွန်းပြီးတော့သွားတဲ့သဘောတွေဉာဏ်နဲ့ဖြန့်ကြည့်ဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားမှုကခန္ဓာကြီးတစ်ခုလုံးကိုသူကပြန့်နှံ့နေတာဝမ်ဘိုက်တွေထိလဲရှူလိုက်တဲ့ဟာဝမ်ဘိုက်တွေရောခေါင်းတွေငယ်ထိတ်တွေထိအကုန်ပြန့်နှံ့သွားတာပဲတကောလုံးမှာလေတွေဟာသူ့အနေနဲ့သူအကုန်ပြန့်နှံ့ပြီးတော့နေတာ တွန်းကန်ပြီးတော့လှုပ်ရှားပြီးတော့နေတာ ကိုယ့်ရဲ့တမာရီအားမကောင်းသေးလို့မမြင်ရတာတမာရီအားကောင်းရင်အဖျားတစ်ထောက်စာမကြံအကုန်လုံးကိုတရရိပ်တမွားမွားနဲ့သူကသူလှုပ်ရှားနေတာတွေတွန်းကန်နေတာတွေအကုန်လုံးမြင်ရမှာပါခုစစချင်းအဲ့ဒါမမြင်ရသေးရင်နာသီဝအနေစကြည့်ငယ်တိတ်တွေခေါင်းတွေအထိတိုးတဲ့သဘောကန်တဲ့သဘောပြန့်နှံ့သွားရင်ပြန့်နှံ့တာမြင်အောင်ကြည့် ရုပ်တရားတွေရဲ့ဖောက်ပြန်တတ်တဲ့ပြောင်းလဲတတ်တဲ့တဘာဝလက္ခဏာကိုမိမိကိုယ်ပိုင်ဉာဏ်နဲ့မြင်အောင်ကြည့်ပါစာထဲမှာတွေ့လို့ရုပ်ပတိတိရူပံဖောက်ပြန်ပြောင်းလဲတတ်လို့ရုပ်လို့ဘုရားကဟောတာစာသိနဲ့မရပါဘူးကိုယ်တိုင်သိအောင်ရုပ်ဆိုတာဘလို့ဖောက်ပြန်တယ်ဘလို့ပြောင်းလဲနေတယ်ဆိုတာဉာဏ်နဲ့မြင်အောင်သေးသေးချာချာကြည့် ခန္ဓာကိုယ်လိုက်ကြည့်လို့မရသေးဘူးဆိုရင်နှာသီးဝါးနေတတိထားပြီးကြည့်တွန်းမှုကံမှုသဘောလေးတွေဟာသူ့ဟာနဲ့သူတိုးပြီးတဲ့ဟာလေးကစပြီးတွန်းကန်လာရင်ပြီးရင် तू ကအချိန်ကုန်သွားရင် तू ကရပ်သွားရတာပဲကံထုတ်သွားတဲ့လေလေးကလည်းဒီတိုင်းပဲစပြီးတော့ဖြစ်တယ်ပြီးရင်အချိန်ကုန်ရင်ရပ်သွားတာ တွန်းမှုရဲ့အစအလယ်အဆုံးကံမှုရဲ့အစအလယ်အဆုံးကိုလည်းမြင်အောင်ကြည့်တွန်းသဘောကံသဘောတွေရဲ့အစအလယ်အဆုံးတွန်းလိုက်ကံလိုက်ဖြစ်နေတာတွေတွန်းပြီးတော့ဝင်သွားတဲ့လေဟာခေါင်းနေခန္ဓာကိုယ်တွေတဲ့အထိတွန်းပြီးတော့ပြန့်နှံ့နေတဲ့သဘောတွေအထိဖြန့်ကြည့်မြင်အောင်ကြည့် ဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားမှုသဘောအဲ့ဓာတွေကို မြင်လာပြီဆိုရင်ခေါင်းတွေကိုယ်တွေမှာတွန်းနေတဲ့သဘောတွေရိပ်ရိပ်ဒိတ်ဒိတ်တွေစတွေ့တဲ့ယောဂီများကနှာသီးဝကိုမကတ်နဲ့အဲ့ဒီခေါင်းပိုင်းတွေမျက်နှာတွေတင်းနေတာတွေတောင့်နေတာတွေကြက်နေတာတွေအဲ့ဒီနေရာကနေစောင့်ပြီးတော့ဖြန့်ဖြန့်ကြည့်တနေရာတည်းနဲ့ဆုဆိုင်မကြည့်နဲ့ မျက်နာတွေမှာတင်းလာတာတွေတောင့်လာတာတွေသူကဓာလေးပါးရဲ့သဘော ခေါင်းကြီးတွေမှာတင်းလာတာကြက်လာတာလှုပ်ရှားလာတာဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်တာတယောက်နဲ့တယောက်တူမာတော့မဟုတ်ဘူးအဲ့ဒီသဘောပေါ်ရင်ပေါ်တဲ့နေရာကိုဖြန့်ကြည့်ဓာလေးပါးပေါ်တဲ့နေရာကနေစပြီးဖြန့်ကြည့်တချို့သောပုဂ္ဂိုလ်ကရင်ဘတ်မှာဒိတ်ဒိတ်ဒိတ်ဒိတ်သွားပေါ်ရင်လည်းပေါ်နေမှာ ချိုသောပုဂ္ဂိုလ်ကခေါင်းမှာငယ်ထိတ်တွေမှာလာပြီးတော့ပူးလာတာတွေတင်းလာတာတွေမျက်နှာကြောကြီးတွေကြက်လာတာတွေပေါ်ရင်ပေါ်လာလိမ့်မယ်အဲ့ဒီဓာတ်လေးပါးရဲ့ပေါ်တဲ့သဘောကနေဖြန့်ပြီးတော့စပြီးတော့လိုက်နှာသီးဝအဲ့ဒီချိန်မှာတွန်းတာကန်တာမကြည့်တော့နဲ့တွန်းသဘောကန်သဘောကအဲ့ဒီခန္ဓာကိုယ်ပေါ်မှာဖြန့်ကြည့်လို့မမြင်သေးရင်တော့တွန်းမှုကန်မှုကိုပြန်ကြည့်ပါမြင်ပြီဖြန့်ကြည့်လို့ သိရပြီဆိုရင်တော့ဖြန့်ကြည့်လိုက်ကြည့်မျက်နှာတွေမှာတင်းလာတာကြီးလည်းပေါ်လာတတ်တယ်ကြက်လာတာကြီးလည်းပေါ်လာတတ်တယ်ခေါင်းတွေမှာရွရွရွရွမောမောမောမောပူးလာတာရှိန်ရှိန်ရှိန်ရှိန်ဖြစ်လာတာကြက်လာတဲ့သဘောကြီးတွေတင်းလာတဲ့သဘောကြီးတွေကုတ်ကြောကြီးတွေလေဗင်ကြောကြီးတွေ အဲ့သဘောတွေလဲတင်းလာမှုတွေတောင့်လာမှုတွေပူလာမှုတွေအေးလာမှုတွေအမျိုးမျိုးရုပ်စင်တွေပြောင်းပြီးပေါ်လာတတ် ပါတယ်ပေါ်လာရင်နှာသီးဝမကြည့်တော့နဲ့တင်းမှုတောင့်မှုအဲ့ဒီသဘောတွေဖြန့်ကြည့်တဏှာထဲနဲ့လဲစူးစိုက်မကြည့်နဲ့ဖြန့်ကြည့်မျက်နာတွေခေါင်းတွေနောက်ကျောတွေလက်ဖင်းတွေခုတ်တွေဝမ်းမိုက်တွေဖြန့်ကြည့်ဖြန့်ကြည့်လို့ဘာမှကိုမတွေ့တော့ဘူးဆိုရင်တော့လေနှာသီးဝါမှာတွန်းမှုကံမှုကိုပြန်ကြည့် အဲ့လိုနဲ့ဖြန့်ကြည့်လိုက်နှာသီးဝါတွန်းမှုကံမှုကြည့်လိုက်နောက်ပိုင်းကျကြည့်ပါများကြည့်ပါများတွန်းမှုကံမှုပြန်ကြည့်နေကြမလို့တော့ပဲနဲ့အဲ့ဒီမှာတင်းလာတာတွေတောင့်လာတာတွေဒိတ်ဒိတ်ရိတ်ရိတ်ရွရွမောမောတွေအဲ့ဒါတွေခန္ဓာကြီးပေါ်မှာတက်လာပါလိမ့်မယ်သူကသူပြလာပါလိမ့်မယ်အဲ့ဒါဓာတ်ကြီးလေးပါးရဲ့သဘောတွေဟာတစ်မျိုးပြီးတစ်မျိုးပေါ်ပြနေလိမ့်မယ်ပူလာကြီးလည်းပေါ်ပြလာလိမ့်မယ်တင်းလာကြီးလည်းပေါ်ပြလာလိမ့်မယ်တောင့်လာကြီးလည်းပေါ်ပြလာလိမ့်မယ် အဲ့ဒီပေါ်ပြလာတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပါအဲ့ဒီတင်းပြတဲ့သဘောတောင့်ပြလာတဲ့သဘောပူပြတဲ့သဘောအေးပြတဲ့သဘောရွာရွာမွားမွားတိတ်ရှိန်ရှိန်တငွေ့ငွေ့နဲ့ပေါ်ပြနေတဲ့သဘောတွေဟာအဲ့ဒါငါသဘောမဟုတ်ဘူးသူသဘောသူပြနေတာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ် သူသဘောသူဓာတ်လေးပါးရဲ့အစဉ်တွေသူသဘောသူ ပြနေတာအဲ့ဒါမြင်အောင်ကြည့်ဓာတ်ရဲ့သဘောဟာဘာလဲပေါ်ပေါ်ပြတာဓာတ်အဲ့ဒီပေါ်တဲ့သဘောတွေပြောင်းပြောင်းသွားတာမြင်ရုပ်အဲ့တော့ပေါ်ပြတာကိုလည်းမြင်အောင်ကြည့်ပါပြောင်းလဲနေတဲ့ရုပ်အစဉ်ကိုလည်းမြင်အောင်ကြည့်ပါအဲ့နှစ်ချက်ပြန်ကြည့်ရမယ် ပေါ်ပြလာမယ်သူကသူတောင်သဘောတင်းသဘောပူသဘောအေးသဘောကြက်လာတဲ့သဘောညနေကြောကြီးတွေတင်းလာတဲ့သဘောခေါင်းကြောကြီးတွေတင်းလာတဲ့သဘောပေါ်ပြပါလိမ့်မယ်အဲ့ဒါဓာတ်လေးပါးရဲ့ပေါ်ပြတဲ့သဘောရူပပရိစေရဉာဏ်ယုတ်တရားကိုပိုင်းခြားသိရမယ်လို့မြတ်စွာဘုရားဟောထားတော့ယုတ်ရဲ့သဘောလက္ခဏာတွေပိုင်းခြားသိအောင် ရှုရမယ် မြင်အောင်ကြည့်ပါသူသဘောသူခန္ဓာကြီးမှာဖြန့်ဖြန့်ဖြန့်ဖြန့်ကြည့်လိုက်မမြင်ဘူးဆိုရင်နှာသီးဝါမှာတွန်းမှုကံမှုပဲပြန်ကြည့်လိုက်ခန္ဓာကိုယ်မှာတောင်သဘောတင်းသဘောတွေပေါ်ရင်ပေါ်တဲ့နေရာတွေကိုပြန်စောင့်ကြည့်ဖြန့်ကြည့်လိုက်တကိုယ်လုံးဖြန့်ကြည့်လိုက်ခေါင်းပိုင်းတွေကြည့်လိုက်ဝမ်းပိုက်ပိုင်းတွေရင်ညွန့်တွေခါတွေကြောတွေအောက်မှာတောင့်နေတာတင်းနေတာအောက်ပိုင်းထိုင်တဲ့နေရာမှာပူလာတာကြီးလားတောင့်လာတာကြီးလားတင်းလာတာကြီးလား ဘလို့ပေါ်လာလဲပေါ်လာတဲ့သဘောတွေကိုအဲ့ဒါပထမဓာတ်သဘောတွေကိုမြင်အောင်ကြည့်ရမယ်အဲ့ဒီပေါ်ပေါ်ပေါ်ပေါ်လာတဲ့ဓာတ်သဘောတွေကိုမြင်ပြီဆိုတော့အဲ့ဓာတ်သဘောတွေရဲ့အပေါ်မှာကြည်ရင်ကြည်ရင်အဲ့ဒါတွေပြောင်းလဲနေတဲ့ရုပ်ရသဘာဝကိုမြင်လာပါလိမ့်မယ်ဓာတ်ကိုလည်းဓာတ်လို့သိရမယ်ရုပ်ကိုလည်းရုပ်လို့သိရမယ်နာမ်ကိုလည်းနာမ်လို့သိရမယ်ရုပ်သဘောဓာတ်သဘောနာမ်သဘောတွေကို ပိုင်ပိုင်ခြားခြားမသိသေးရင်ဝိပဿနာတရားအထုတ်တာရှေ့မရောက်သေးပါဘူးရုပ်ရဲ့လက္ခဏာရုပ်သဘောဆိုတာဉာဏ်နဲ့ကြည့်တော့ဩဒီလိုကိုဖောက်ပြန်နေတယ်ဒီလိုပြောင်းလဲနေတယ်ဒီလိုပေါ်ပေါ်ပြလာတာဓာတ်သဘောတွေပေါ်ပြတဲ့ဓာတ်သဘောတွေကတင်းနာကြီးလည်းပေါ်ပြမယ်တောက်နာကြီးလည်းပေါ်ပြမယ်ကြက်တာကြီးလည်းပေါ်ပြမယ်ဖုံနာကြီးလည်းပေါ်ပြမယ်အမျိုးမျိုးဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ စက်ကြီးတစ်ခုနှိုးထားသလိုလဲဖြစ်ချင်းဖြစ်လာမှာမြင်အောင်ကြည့်တတိထားစောင့်ကြည့်ဝိပဿနာအလုပ်ဆိုစောင့်ကြည့်တဲ့အလုပ်ခန္ဓာကိုယ်ရဲ့သဘာဝတရားတွေကိုပฏิဇာနာထပုဏ္ဏပုဏ္ဏအဖမှန်ထက်ထက်စောင့်ကြည့်ပါတဲ့ တင်းမှုတောက်မှုလှုပ်ရှားမှုရိမ့်ရိုင်မှုပူမှုအေးမှုကြက်မှုသဘောတွေပေါ်ပြတာတွေကိုမြင်အောင်ကြည့်ဘယ်လက္ခဏာမှကိုတပည့်တော်တော့မတွေ့သေးဘူးဖះဆိုရင်နှာသီးဝါရဲ့တွန်းမှုကံမှုကိုပြန်ကြည့်လက္ခဏာတွေပေါ်လာလို့သူ့ရဲ့သဘာဝလက္ခဏာတွေပေါ်လာပြီဆိုရင်တော့အဲ့ဒီသဘာဝတရားသူ့ဟာသူတောင်းရင်တင်းရင်အပေါ်မှာညာဖြန့်ကြည့်အဲ့ကြောနှာသီးဝါလွတ်လိုက်နှာသီးဝါတွန်းမှုကံမှုမမှတ်တော့နဲ့ ဖြန့်ကြည့်ဒီကိုယ်လုံးကိုမြင်အောင်ကြည့်ရုပ်တွေသူသဘောသူ ပြောင်းလဲနေတာအဲ့ဒါဒီဉာဏ်နဲ့မြင်လာပါလိမ့်မယ် မျောပြီးတော့တွေးမနေနဲ့မျောပြီးတော့ဟိုရောက်ဒီရောက်တွေးနေတာမရှိပါသေးနဲ့နာသီဝမှာတုံမှုကံမှုရှုရင်ရှုခန္ဓာကိုယ်ပေါ်မှာဖြန့်ကြည့်နိုင်တဲ့ပုံကူများဒါလေးပါးရဲ့ပေါ်လာတဲ့ဟာတွေကိုဖြန့်လိုက်ကြည့်ပါ တောင့်လာတာတွေတင်းလာတာတွေကြက်လာတာတွေခန္ဓာကြီးပေါ်မှာဘယ်ကနေပေါ်လဲပေါ်တဲ့နေရာတွေကိုဖြန့်ကြည့် အဲ့လိုအကျဉ်းစားတွေတကိုယ်လုံးကိုဖြန့်ကြည့်ရဲကြည့်ရဲနဲ့ရုပ်ပရမတ်တွေပြောင်းလဲနေတာတွေအကုန်လုံးတစ်ဖြည်းဖြည်းချင်းတစ်ဖြည်းဖြည်းညာမြင်လာလိမ့်မယ်ရောပြီးတော့တွေးပြီးတော့ဟိုရောက်လိုက်ဒီရောက်လိုက်စိတ်တွေပြန့်လွင့်နေတာမျိုးမဖြစ်ပါစေနဲ့ခန္ဓာကိုယ်ကနေပြီးတော့ဘေးကိုစိတ်ကိုမရောက်စေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်မှာပဲတတိကို ထားပြီးတော့ကာယေတဘာဝံဝိတိတ်တော်ပฏิဇာနာထပုဏ္ဏပုဏ္ဏခန္ဓာကိုယ်ရဲ့ဖြစ်ပေါ်လာတဲ့သဘောတရားတွေအဲ့ဓာတွေကိုစောင့်ကြည့်ပါတဲ့ဝိပဿနာအလုပ်ဆိုတော့စောင့်ကြည့်တဲ့အလုပ်တင်းလာတာတွေတောက်လာတာတွေကြက်လာတာတွေမျက်နှာကြီးတွေတင်းလာတာတွေနှစ်ဖူးကြီးတွေတင်းလာတာတွေခေါင်းကြီးတွေကြက်လာတာတွေ ခါတဲ့ကောင်းမှာတရေချိုးကြီးတွေနဲ့ပတ်သက်လို့ကိုတင်းပြီးတော့လည်းဖြစ်လာတတ်တယ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့လေတေသောဓာတ်ကအကြည့်တဲ့ပုဂ္ဂိုလ်များတရှိတ်ရှိတ်နဲ့အပူငွေ့တွေတက်တယ်လို့ဖြစ်လာတတ်တယ်အောက်ပိုင်းကနေမှပူပြီးတက်လာတာကြီးလည်းဖြစ်တတ်တယ်ပထဝီဓာတ်ကတက်တဲ့ပုဂ္ဂိုလ်ကြောင့်အောက်ပိုင်းကနေမှ ထုံးလာတာကျင်းလာတာတောက်လာတာတင်းလာတာအဲ့ဒါပထဝီဓာတ်ရဲ့လက္ခဏာတွေ ပထဝီဓာတ်ရဲ့သဘောတွေတောင်ခြင်းတင်းခြင်းမာခြင်းပျော့ခြင်းနူးညံ့ခြင်းသိမ့်မွေခြင်းအဲ့ဒါပထဝီဓာတ်ရဲ့သဘောတွေမာသဘောပျော့သဘောဘလို့ပေါ်ပေါ်အဲ့ဒါဓာတ်သဘောလို့မြင်အောင်ကြည့်ပေါ်ပြလာတဲ့ဓာတ်သဘောတွေပူဓာကြီးလည်းပေါ်ရင်ပေါ်လာမယ်တောက်ဓာကြီးလည်းပေါ်ရင်ပေါ်လာမယ် ကြိုက်တာကြီးလည်းပေါ်ပြီးပေါ်လာမယ်ပေါ်လာတဲ့သဘောတရားတွေသူသဘောသူပြောင်းလဲနေတာမြင်အောင်ကြည့်ပါရုပ်ရဲ့သဘာဝလက္ခဏာဝိပဿနာယာနိကတက်တက်သွားတဲ့ပုဂ္ဂိုလ်များမြတ်စွာဘုရားဒီယုတ်ကမထံကနေစပြီးတော့ကြည်ရင်မြင်လွယ်တယ်တဲ့ကိုယ်မှာပထမဇန်ဒုတိယဇန်တတိယဇန်ဆိုတဲ့တမာတိကမရှိတော့ ရုပ်တရားတွေကနေစဖမ်းဖမ်းတယ်ဆိုရင် ရုပ်သဘောတွေဟာဓာတ်အထူးအဖြစ်ဓာတ်လေးပါးစဖမ်းရင် ပို့ပြီးတော့သိလွယ်လို့တားတော်ရာဟုလားလေမြတ်စွာဘုရားဒီကမ္မထံပဲစပေးတာပဲကြည့်ဖြန့်ကြည့်ဖြန့်ကြည့်သူကသူခန္ဓာကြီးတစ်ခုလုံးထိုင်းနေတာတွေကနေမှတောက်လာတာတွေတင်းလာတာတွေ ကူးလာတာတွေအေးလာတာတွေကြက်လာတာတွေဆော့လာတာတွေဘလို့ပေါ်လာလဲဆိုတာခန္ဓာကိုယ်ကြီးတစ်ခုလုံးကိုဖြန့်ကြည့်မြင်အောင်ကြည့်လုံးမဖြန့်ကြည့်လို့ကိုဘာမှကိုမပေါ်ဘူးဆိုရင်တော့နာသီဝမှာတွန်းမှုကံမှုဝါယောဓာတ်ရဲ့တွန်းသဘောကံသဘောကို မြင်အောင်ပြန်ကြည့်ပါဖြန့်ကြည့်နိုင်တဲ့ယောဂီများဖြန့်ကြည့်အဲ့ဒီတင်းတဲ့သဘောကြီးတောက်တဲ့သဘောကြီးတွေသုံးသပ်ကြည့်ငါပိုင်သလားငါဆိုင်သလား ကိုပိုင်တာမရှိကိုဆိုင်တာပြုသူ့သဘောသူတင်းလိုက် တောင်းလိုက် ကြက်လိုက်ပူလိုက်အေးလိုက်ထုံလိုက်ကျင်လိုက်ဖြစ်နေတာကြီးကသူ့သဘောသူဆောင်းနေတာကိုကသူတစ်ပါးယောက်ျားမိန်းမမဟုတ်ငါကိုငါဟာမဟုတ်ဒါသဘောဓာတ်ဆောင်နေတယ်လို့ဓာတ်ရဲ့လက္ခဏာကိုလည်းမြင်အောင်ကြည့်ငါပူတယ်ငါနာတယ်ငါကြိုက်တယ်ဆိုဒိဋ္ဌိ ဒါသဘောပါလားဓာတ်စင်တွေသူသဘောသူ ပြောင်းနေပါလားလို့သိရင်အတ္တမဒိဋ္ဌိဟိုကမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိအယူကနေတမာဒိဋ္ဌိအယူပြောင်းရမှာအဲ့ဒီလိုအခုချိန်မှာဉာဏ်နဲ့ပြောင်းထားတတ်တဲ့ယောဂီများဒေဂာနာနီရဲ့အချိန်မှာငါနာတယ်ငါကြိုက်တယ်မရှိဘူး။အော်ဓာတ်သဘောဓာတ်သဘောဓာတ်ဆောင်နေတာ။ငါသူတစ်ပါးယောက်ျားမိန်းမမှာမရှိတာဆိုတော့အမှန်မြင်အမှန်သိသိလာမယ်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 သဘောကိုမြင်မှရုပ်ရဲ့လက္ခဏာအဲ့ဒါရုပ်ရဲ့သဘာဝလက္ခဏာပြောင်းလဲတတ်တဲ့သဘောပေါ်ပြနေတာဓာတ်သဘောတင်တာပေါ်ပြလိုက်တောက်တာပေါ်ပြလိုက်ပေါ်ပေါ်ပေါ်ပေါ်လာတာကြက်တာတွေပေါ်ပြလာမယ်ပူတာတွေပေါ်ပြလာမယ်ပေါ်လာပြီဆိုရင်ဓာတ်ပြောင်းသွားပြီဆိုရုပ်အဲ့ဒါအခုရုပ်လက္ခဏာရှုတော့ပြောင်းလဲခြင်းရဲ့သဘာဝလက္ခဏာအထိမြင်အောင်ကြည့်ရမယ် ဓာတ်ကြီးလေးပါးတွေပေါ်ပြပြီးဓာတ်ပြောင်းသွားပြီးဓာတ်လေးပါးရဲ့အစဉ်ပြောင်းလဲခြင်းကို ရုပ်လို့ခေါ်ပါတယ်အဲ့ဒီရုပ်တဘာဝတွေသူသဘောသူပြောင်းတဲ့အပေါ်မှာဒိဋ္ဌိမကပ်ပါနဲ့ငါကိုငါဟာလို့မကပ်ပါနဲ့ဒိဋ္ဌိကိုခွာပြီးတော့ရုပ်ရဲ့ပြောင်းလဲခြင်းသဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပါ စောင့်ကြည့်ပါခန္ဓာကိုယ်စောင့်ကြည့်ပါကိုယ့်ရဲ့ခန္ဓာကိုယ်စောင့်ကြည့်ရင်အဲ့ဒါလေးပါဖောက်ပြန်တဲ့အခါမှာဝေဒနာမှတဏှာကူးပြီးတော့စိတ်ဆင်းရဲနေရသေးတဲ့ယောဂီများကတက်လာတဲ့ဓာလေးပါးပေါ်မှာမရှုနိုင်မဲနဲ့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့ဒိဋ္ဌိကတ်တတ်ပါတယ်အဲ့ဒီကတ်လာတဲ့ဒိဋ္ဌိကိုငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာငါမှမဟုတ်တာလို့ ဉာဏ်မြင်ကိုအဲ့လိုခွာပါလှုပ်ချင်တာပြင်းညင်တာကြွချင်တာမချင်တာကိုလိုက်လျောမပေးနဲ့ရှုနေရင်းနဲ့ဓာတ်ကြီးလေးပါးရဲ့အပေါ်မှာဓာတ်သဘောတွေရုပ်သဘောတွေဟာဓာတ်ကပေါ်ပြတဲ့သဘောရုပ်ကပြောင်းတဲ့သဘောလို့လိုက်ပြီးရှုနေရင်းနဲ့အဲ့ဒီဓာတ်လေးပါးတွေရဲ့အပေါ်မှာဓာတ်လေးပါးမတက်ခင်တုန်းကဒိဋ္ဌိမကဘူးတက်လဲတက်လာရောအဲ့ဒီမှာနေ ငါနာတယ်ငါကြိုက်တယ်ငါလှုပ်ချင်တယ်ငါပြင်းညင်တယ်ဆိုတော့ဒိဋ္ဌိအဲ့ဒါမိစ္ဆာဒိဋ္ဌိကဝင်ကပ်မယ်ဟိုကတမ္မာဒိဋ္ဌိကအမြင်မှန်နဲ့ရှုနေတာဒါသဘောဓာတ်ဆောင်နေပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားလို့ရှုနေတာကတမ္မာဒိဋ္ဌိဒီဘက်ကမိစ္ဆာဒိဋ္ဌိကငါနာတယ်ငါကြိုက်တယ်ငါလှုပ်မယ်ငါပြင်းမယ်ငါကြွမယ်ဆိုတာအဲ့ဒါမိစ္ဆာဒိဋ္ဌိအဲ့ဒီဒိဋ္ဌိကကိုယ်အဲ့ဒါအပယ်ဆွဲချမယ်ဟာ အဲ့ဒီဒိဋ္ဌိကိုအကမခံပါနဲ့ဓာတ်ဟာဓာတ်ရုပ်ဟာရုပ်ဆိုတာကို ပိုင်းပိုင်းခြားခြားဉာဏ်နဲ့မြင်အောင်ပဲကြည့်ပါစိတ်အလိုလိုက်ပြီးတော့လှုပ်ပေးလိုက်ပြင်ပေးလိုက်ကြွပေးလိုက်မပေးလိုက်ခါကြီးဆန်းလိုက်ခါကြီးပြန်ချလိုက်အခါလေးရှေ့တိုးလိုက်နောက်ဆုပ်လိုက်နည်းနည်းလေးနည်းနည်းလေးငါပြင်လိုက်အောင်မယ်နည်းနည်းလေးကြွလိုက်အောင်မယ်ဆိုတော့အဲ့ဒါအဲ့ဒါအဲ့ဒီစိတ်ကိုမလိုက်လျောပါနဲ့အဲ့ဒါဝေဒနာမှတဏှာကူးပြီးတော့ လှုပ်ခြင်းနဲ့ပြင်းခြင်းနဲ့ကြွခြင်းနဲ့မခြင်းနဲ့အဲ့ဒါဒိဋ္ဌိမိဒေါသမီတောက်ကအကုန်လုံးတောက်လောင်နေတာလိုက်လျောမပေးပါနဲ့ရုပ်တဘာဝသူ့သဘောသူပြောင်းလဲနေတာတွေဓာတ်သဘောသူ့သဘောသူပေါ်ပြနေတာတွေအဲ့ဒီပေါ်ပြနေတဲ့သဘောပြောင်းလဲနေတဲ့သဘောဘယ်သဘောကိုကမြင်လဲမြင်တဲ့သဘောနဲ့စလိုက် ဓာတ်ရဲ့ပြောင်းလဲနေပေါ်ပြနေတာတွေကိုရှုနိုင်ရင်လည်းပေါ်ပြနေတဲ့သဘောတွေရှုပါပြောင်းလဲနေတဲ့ရုပ်သဘောအစဉ်အထိတပည့်တော်မြင်ပြီးရှုနိုင်ပြီဆိုရင်ရုပ်အစဉ်တွေပြောင်းလဲတာကိုမြင်အောင်ကြည့်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုတဲ့ဒိဋ္ဌိအကမခံနဲ့အဲ့ဒိဋ္ဌိကလိုက်တာနဲ့စိတ်မှာဆင်းရဲတော့တာဒေါသမီတောက်ရတာတောကမီတောက်ရတာ ဘာလို့လဲကိုမပိုင်တဲ့ဒီခန္ဓာကိုယ်ကြီးကိုငါကိုလို့သတ်မှတ်လို့ငါဥစ္စာလို့သတ်မှတ်လို့ငါလို့သတ်မှတ်လို့ငါသူတစ်ပါးယောက်ျားမိန်းမမရှိပါဘူးလို့ဖះရှင်ကဘလောက်ဟောဟောကိုကအဲ့ဒါကိုငါသူတစ်ပါးယောက်ျားမိန်းမလို့သွားပြီးသတ်မှတ်ထားလို့ရသော်ဖះတော့လမ်းဘေးကမြက်ဒီတိရွတ်ဒီကျောင်းထဲမှာရှိနေတဲ့တိရွတ်ဒီ သူကသူမီးရှို့ပြာချကိုနဲ့မဆိုင်သလိုကိုမင်းတို့ခန္ဓာကိုမင်းတို့အဲ့လိုရှုရမယ်ချက်သားတို့ဒီခန္ဓာကိုယ်ကြီးကမင်းတို့ရဲ့ကိုယ်ပိုင်မဟုတ်ဘူးမပိုင်တဲ့ခန္ဓာကိုယ်ကိုမင်းတို့ကငါပိုင်လို့သူကမစွဲနဲ့ဖះကအဲ့ဒါကြောင့်မို့တင်းတဲ့သဘောကြီးတွေတောက်တဲ့သဘောတွေခန္ဓာကိုယ်မှာပေါ်ပြလာရင်တင်းသဘောတောင့်သဘောကြက်သဘောပေါ်ပြလာတဲ့သဘောတွေ အဲ့ဓာတွေဟာအကုန်လုံးရုပ်သဘောဓာတ်သဘောတွေပဲရှိတယ်အဲ့ဒါမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါကိုယ်ဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးလို့တမာဒိဋ္ဌိအမှန်မြင်အောင်အမှန်သိအောင်ရှုပါလိုက်လျောပြီးတော့တခါကြွပေးလိုက်ချပေးလိုက်မပေးလိုက်ပြင်ပေးလိုက်မလုပ်ပါနဲ့အဲ့ဒါဝေဒနာမှတဏှာကူးပြီးတော့စိတ်က အဲ့လိုပြင်ပေးနေရကြွပေးနေရလို့ပြီးချမ်းသာတာမချမ်းသာဘူးအခုပြင်ပေးပြီးနောက်ထပ်တစ်ခါထပ်ပြန်တောင်းပါပဲနောက်ထပ်တစ်ခါထပ်ပြန်တောင်းလို့တစ်ခါလုတ်ပြီးနောက်ထပ်တစ်ခါထပ်တောင်းဘယ်တော့မှမဆုံးနိုင်ဘူးအဲ့တော့ကဲလိုက်လျော့မနေတော့ဘူးသူကနဲ့သူဖြစ်ချင်တာဖြစ်ပါစေတော့တခါတည်းသဘောတာထိုင်ကြည့်ရုပ်သဘောနာမ်သဘော ရုပ်သဘောတွေဓာတ်သဘောသူသဘောသူ ပြောင်းလဲနေတဲ့ရုပ်အစဉ်တွေကိုမြင်အောင်ကြည့်နည်းနည်းတင်းတာတွေများများတင်းတာဖြစ်သွားပြန်ပြီပူတာနေနည်းနည်းပူတာနေများများပူတာပြောင်းသွားပြန်ပြီဖုံတဲ့သဘောကြီးတွေတက်လာရင်လည်းနည်းနည်းထုံတယ်များများထုံတာပြောင်းသွားပြန်ပြီကြာကြာတာကြည့်အဲ့ဒါကြီးကိုတန်တတိအနေနဲ့သွားပြီးတော့တခါတည်းအာဒါကြီးကပျောက်ပါဘူးခင်ဗျာလို့စိတ်ကဖြစ်တတ်တယ် အဲ့ဒါကြီးပြောင်းနေတာမမြဲဘူးလောကကြီးမှာမြဲတာတခုမှမရှိဘူးပြောင်းလဲနေတဲ့သဘောကြီးအဲ့ဒါကြီးကိုမြင်အောင်ကြည့်မြင်အောင်ကြည့်တင်းတဲ့သဘောကြီးတွေတောင်းတဲ့သဘောကြီးတွေခေါင်းမှာပေါ်သလားခြေထောက်မှာပေါ်သလားကြောတွေမှာပေါ်နေသလားတင်းသဘောတောင်းသဘော နေတာခံခက်တဲ့သဘောကြီးတောင့်တင်းနေတာဒါတဲ့ထင်းချောင်းကြီးဘေးကနေမှထောင်ထားသလိုကို ပြင်ကြကြီး ထောင်ထားသလိုကို တောင့်တင်းနေတာကြီးလည်းဖြစ်ချင်းဖြစ်လာပိုးပြီးနေတာလည်းဖြစ်ချင်းဖြစ်လာကြက်ပြီးနေတာတွေခါတဲ့တရေကြိုးကြီးတွေနဲ့ခေါင်းကြီးတွေပတ်ဆွဲနေသလိုကြက်ကြက်ကြက်ကြက်ပြီးတင်းတင်းတင်းတင်းလာလည်းဖြစ်လာနေပြီအဲ့ပေါ်လာတဲ့သဘောတွေမြင်အောင်လာကြည့် တင်းလာတဲ့သဘောကြီးတွေကြက်လာတဲ့သဘောကြီးတွေတောက်လာတဲ့သဘောကြီးတွေတင်းလာတဲ့သဘောကြီးတွေဟာပြောင်းနေလိမ့်မယ်အဲပြောင်းလဲနေတဲ့သဘောကိုဖះကအဲ့ဒါရုပ်လို့ပြောတာရုပ်စင် ပြောင်းလဲနေတာညာနဲ့ကိုယ်ပိုင်ညာနဲ့သူများပြောလို့မဟုတ်ဘူးကိုယ့်ရဲ့အသိကိုယ့်ရဲ့ညာနဲ့ကိုသိနိုင်တဲ့အဆင့်ဖြစ်အောင်ရှုပါဝိပဿနာအလုပ်ဆိုတာ ဉာဏ်လို့ဖြစ်ပါတယ်ခန္ဓာကိုယ်မှာစောင့်ကြည့်ရင်တွေ့ပါလိမ့်မယ်တကိုယ်လုံးကိုဖြန့်ကြည့်ဖြန့်ကြည့်ပေါ်တဲ့နေရာကိုတတိထားတင်းနာပေါ်ရင်တင်းနာပေါ်တဲ့နေရာတတိထားကြည့်တောက်နာပေါ်ရင်တောက်နာနေပေါ်တဲ့နေရာတတိထားကြည့်ကြက်တာပေါ်ရင်ကြက်တာပေါ်တဲ့နေရာတတိထားကြည့်ပါတတိထားစောင့်ကြည့် စောင့်ကြည့်တတိထားကြည့်သူ့ရဲ့သဘာဝရုပ်စင်ပြောင်းလဲခြင်း ဟာဉာဏ်နဲ့မှထင်ထင်ရှားရှားတွေ့ရမယ်ဟာလှုပ်လိုက်ဟာပြင်လိုက်ဟာကြွလိုက်ဟာမလိုက်ဟာလို့ရင်တော့အဲ့ဒါမရတော့ဘူးရှင်းသားရဟုလားပထဝီဓာတ်ရဲ့အစအလဲအဆုံးမြောင်ကြည့်အနိစ္စဒုက္ခအနတ္တကိုရှုဖရာကအဲ့လိုမပေးခဲ့တာ လှုပ်လိုက်ပြင်လိုက်မားလိုက်ကြွလိုက်တော့ပထဝီဓာတ်ရဲ့အနိစ္စလည်းမမြင်ဘူးဒုက္ခလည်းမမြင်ဘူးဝေဒနာမှတဏှာကူးပြီးတော့လှုပ်လိုက်ပြင်လိုက်မားလိုက်လှုပ်နေတာဝေဒနာမှတဏှာကူးလှုပ်လိုက်ပြင်လိုက်မားလိုက်ရတော့ဘာလို့ခဏခဏပြင်ရပါကြတော့စိတ်ကမတည်ဘူးစိတ်ကမငြိမ်ဘူးစိတ်တွေဆင်းရဲလာတယ်တောကပရိဒီဝဆိုတဲ့အကုသိုလ်တရားပဲနောက်ကလိုက်တယ်အဲ့တော့လှုပ်လည်းမပေးတော့ဘူးပြင်လည်းမပေးတော့ဘူး သူပထဝီဓာတ်သဘောသူသဘောသူဆောင်းတာအစလည်းဆုံးတေဇောဓာတ်ရဲ့အစလည်းဆုံးဝါယောဓာတ်ရဲ့အစလည်းဆုံးနေကိုတတိထားမြင်အောင်ကြည့်မြင်အောင်ရှုအဲ့ဒီကြမှာဖရာအလိုတော်ကြဩဖရာသားတော်ရဟုလားဒီလိုပဲရှုခိုင်းတာပဲစာတဲ့တော့ဗုဒ္ဓဓာတ်ဒုက္ခရဟုလားအိဋ္ဌာတော့ဒုက္ခတော့အနတ္တတော့ဝိပဿတိဒီလောက်ပါတာပေါ့ရှုနေရတဲ့ရှင်ရဟုလားလဲလွယ်လွယ်လေးတော့ဘယ်ရမလဲ तू လဲ သိခံပြီးရှုရမှာပဲရှင်ရာဟုလာလဲဒီခန္ဓာကိုဒီယုတ်ဒီနာကိုရင်ခုနှစ်နှစ်သားဝတ်တာယဟန်ဖြစ်ပြီးမှတောင်တရားသူရတာဖရာသားတော်လည်းဖြစ်တယ်ဖရာနဲ့လည်းတွေ့နေတော့မှနှစ်ပေါင်းများစွာကျင့်ရသေးတာဥစဉ်တို့တွေကအဲ့ဒီလောက်မှပါရမီမပါတော့ဒီလိုပဲကြိုးစားပြီးတော့သီးခံပြီးတော့ကျင့်ရမှာပဲသူကသူပူပူထုံထုံကျင်ကျင်ကြိုက်ကြိုက်တက်တက်ဒါသဘောတွေဘာတွေပဲပေါ်ပေါ် ဓာတ်ဟာဓာတ်ရုပ်ဟာရုပ်ပိုင်းခြားသိနိုင်အောင်လာလို့တဏှာရဲ့အလိုလိုက်ပြီးတော့တခါတည်းပြင်လိုက်ကြွားလိုက်မလိုက်ချလိုက်တဏှာရဇာယတိသောကောတဲ့တဏှာရဲ့အလိုလိုက်ပြီးတော့ဒါလှုပ်ချင်တိုင်းနေတာရှောက်လုံနေရင်တက်တာရရအောင်ရှောက်လုံနေရင်နောက်ကသောကတွေဒေါသတွေပဲလိုက်မှာပဲစိတ်ကိုငြိမ်းအေးခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်အလိုမလိုက်နဲ့တဏှာနဲ့မပေါင်းနဲ့ဒိဋ္ဌိနဲ့မပေါင်းနဲ့ မာနနဲ့မပေါင်းနဲ့မာနနဲ့ပေါင်းတော့ငါလှုပ်ချင်လှုပ်ချင်လှုပ်မကွာဆိုတာမာနငါနာတယ်ငါကြိုက်တယ်ဆိုတာဒိဋ္ဌိတက်တာရအောင်ဘလို့လှုပ်ရမလဲဆိုတော့ရှောက်ကြံနေတာအဲ့ဒါတဏှာလောဘအဲ့ဒီတဏှာနဲ့မပေါင်းနဲ့ဒိဋ္ဌိနဲ့မပေါင်းနဲ့မာနနဲ့မပေါင်းနဲ့အဲ့ဒီတဏှာဒိဋ္ဌိမာနပေါင်းနေသေးသမျှဒီတန်တရာရှိချောင်းအလုပ်ပဲကိုဆင်းရဲခြင်းစိတ်ဆင်းရဲချောင်းအလုပ်ပဲ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 နာသီဝတွန်းမှုကာမှုသဘောကိုပဲအဲ့ဒါထိုင်ကြည့်နေပါသူသဘောသူတွန်းလိုက်ကားလိုက်တွန်းလိုက်ကားလိုက်သဘောလေးဟာသူသဘောသူ ဖြစ်နေတာသူသဘောသူ ပေါ်ပြနေတာလေးကိုမြင်အောင်ကြည့်အောက်ကထုံလာတာတွေတင်းလာတာတွေကြက်လာတာတွေတောက်လာတာတွေတင်းလာတာတွေပူးလာတာတွေပေါ်ပြနေတဲ့ယောဂီများကတော့အဲ့ဒီပေါ်ပြတဲ့သဘောတွေကိုရှုနော် တိခံပြီးရှုနော်ဦးဇင်းကဘလောက်ပြောပြောကိုကနောက်ကလှုပ်ချင်အောင်လှုပ်နေလို့ကတော့တရားတက်မှာမဟုတ်ဘူးတိခံမှနိဗ္ဗာန်ရောက်တယ်တိခံညင်းဆိုတဲ့အကျင့်မြတ်သည်ကိုယ့်ရဲ့နိဗ္ဗာန်သွားရလမ်းကြောင်းပဲဘုရားရှင်အစူစူတိုင်းခန္တီပရမန္တဘောတိဒိဋ္ဌာနိဗ္ဗာန်ပရမံဝရတိဗုဒ္ဓဘယ်ဘုရားရှင်ဟောဟောခန္တီ တောင်တောင်ဤမကြံစီပဲခန္တီတရားကိုမှထားခြင်းသည်ပရမန္တဘောအကျင့်တရားတွေထဲမှာအမြတ်ဆုံးပါပဲတိခဏ်ဉ္ဆိုတာအမြတ်ဆုံးပဲလို့ဘုရားရှင်တိုင်းဟောတာတိခဏ်မှာရှုပါကြွားပေးလိုက်ပြင်ပေးလိုက်မရတော့ဘူးဆိုပြီးတော့တခါလဲဒိဋ္ဌိမီတွေဒေါသမီတွေတောက်နေရင်မရဘူးအဲ့ဒါတရားလုံနေရင်မတရားဖြစ်သွားတာ ဒီနှစ်နာရီလောက်လေးထိုင်တဲ့အချိန်တွင်းမှာတော့ဒါကဓမ္မတို့သိခံလိုက်ပါအယိုးကြည်ကြည်ရေခန့်ခန့်သူကသူဘာဖြစ်ဖြစ်ရုပ်ရှင်တို့ပွဲတို့ဇက်တို့တောင်မှတနာရီနှစ်နာရီမြင့်အပြင်းပြေကြည့်နေသေးတာပဲတရားလေးလုံးမှတနာရီနှစ်နာရီအတ္တကိလမထားတဲ့ထက်လို့ထက်မလုံမပြင်းရရင်ဘလို့ညာလို့နဲ့ဖြစ်ကုန်တယ်ဆိုတော့ရှေ့တရားမတက်ကြတော့တသက်လုံးတခါတော့မလုံဖက်ထိုင်ခိုင်းတာမှမဟုတ်တာဒီနှစ်နာရီလောက်ကိုတခါကိုယ်စိတ်ကိုထိမ့်ပြီးထိုင်ရင်ဘာမှမကြဘူးခဏလေးပဲ တရားလှုပ်ဆိုတာလှုပ်ရင်လှုပ်ရင်နဲ့ချမ်းသာလာငြိမ်းအေးလာဓာတ်သဘောတွေမြင်အောင်ကြည့်ရုပ်သဘောတွေမြင်အောင်ကြည့်ဒေဂနာနိနဲ့ဒီဓာတ်တွေဒီရုပ်တွေဒါတွေကဖောက်ပြန်ကြမယ်ပြောင်းလဲကြမယ်အဲ့ဒီအချိန်မှာဒိဋ္ဌိမိဒေါသမိတွေတောက်ပြီးသေပြီးအပယ်ဆင်းရတာသာသနာနဲ့တွေ့ပါရဲ့နဲ့တွေ့ရကြုံနှက်အောင်ကြိုးစားလိုက်စမ်းပါဦးဇင်းတို့ဒကာဒကမတွေ တောင်သဘောတင်းသဘောခန္ဓာကြီးမှာဘာတွေပေါ်နေလဲပေါ်တာတွေမြင်အောင်ကြည့်နော်မြင်အောင်ကြည့်သွားပြီးဒိဋ္ဌိနဲ့ဒေါသနဲ့မပေါင်းနဲ့ငါနာတယ်ငါကြိုက်တယ်ဆိုရင်အဲ့ဒါဒိဋ္ဌိမိတောက်နေပြီငါလှုပ်ချင်အောင်လှုပ်မယ်ဆိုအဲ့ဒါမာနာမိတွေတောက်နေပြီနည်းနည်းလေးကြွားပြီးလိုက်နည်းနည်းလေးမပြီးလိုက်တက်တာရအောင်ဘလို့လှုပ်ရမလဲဆိုအဲ့ဒါတဏှာလောဘမိတွေတောက်နေပြီမပေါင်းနဲ့အဲ့ဒီအကုသိုလ်စိတ်တွေနဲ့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 ယောဂီများလှုပ်ခြင်းနဲ့စိတ်ပြင်းခြင်းနဲ့စိတ်ကြွခြင်းနဲ့စိတ်တွေသွားလိုက်လျော့မပေးနဲ့နော်ဒါလေးပါဖောက်ပြန်တဲ့သဘောပေါ်မှာဓာတ်ရဲ့သဘောရုပ်ရဲ့သဘောကိုပဲမြင်အောင်ရှုပါလိုက်လျော့ပြီးပြင်လိုက်ကြွလိုက်မလိုက်သွားပြီးတော့လှုပ်မပေးနဲ့ပြင်နေရရင်မဆုံးတော့ဘူးရှုွက်တွေပျောက်သွားပြီအဲ့ဒီကြိုင်ပြင်ပေးရမပေးရကြွပေးရတိခတ်မှာအဆုံးစုံတိခတ်မှာ ဘုရားရှင်ကိုရောမြတ်ကြီးလည်းဒီသိခံဉာဏ်တရားကိုပဲဟောထားတာကိုကလည်းတရားထိုင်ရင်သိခံပြီးကိုရှုရမယ်သိခံပြီးရှုရမယ်သိခံပြီးတော့စောင့်ကြည့်ပါသိခံပြီးတော့စောင့်ရှုပါသိခံပြီးတော့စောင့်ကြည့် တင်းသဘောတောင်သဘောထုံသဘောကျင်းသဘောသဘောပေါ်ပြရင်ပေါ်ပြတဲ့ဟာကိုယ့်အတွက်ရှုတရားတရားပဲနော်ပေါ်လာတဲ့သဘောတွေဟာကြာကြာထိုင်မှများတဲ့ယောဂီများကအဲ့လောက်ကြီးမပြင်းထန်ရင်နုနုသဘောတွေရိပ်ရိပ်ရွရွမွားမွားသဘောကတော့ရှိတယ်နော်တပိတော့ဘာမှမတွေ့ဘူးဆိုပြီးတော့ဒီတိုင်းမနေနဲ့ဖြန့်ကြည့်ရုပ်ရဲ့လက္ခဏာမှာ တောက်နာကြီးတင်းနာကြီးထုံနာကြီးကျင်နာကြီးဒါကြီးအကျန်းသားကြီးတွေအဲ့ဒီအကျန်းသားကြီးတွေပြီးရင်နောက်ကြတော့ဖြင်းဖြင်းဖြင်းဖြင်းနဲ့အလက်စားတွေအနှုသားတွေလက္ခဏာတွေရှိတယ်အဲ့ဒီလက္ခဏာလည်းမြင်အောင်ကြည့်ရမယ်ဝေနာချိုင်းတွေတက်တုံးကတော့ရှုပြီးတော့ဝေနာတွေကုံသွားတဲ့ခါကျညိမ့်ပြီးတော့အေးပြီးတော့အသာလေးမှိတ်နေလို့မရဘူး ဒုက္ခဝေဒနာလေးတွေလည်းသူကသူပြောင်းလဲနေတာလေးတွေချမ်းသာပြီမဲ့လည်းရုပ်တွေကသူကသူအစဉ်ပြောင်းနေတာပဲကြံထန်တဲ့ဒိဋ္ဌိကြံဒေါသကြံကြီးတွေတရင်ကချုပ်သွားတာပဲရှိတယ်ရုပ်ကြီးကတော့သူကသူဖောက်ပြန်ရက်ပဲတင်တာတစ်မျိုး တောက်တာတစ်မျိုးဒိဋ္ဌိကြံဒေါသကြံကတ်နေတဲ့အချိန်တော့အဲ့တင်းနာကြီးတောက်နာကြီးမခံနိုင်ဘူးမရနိုင်ဘူးဆိုတာဖြစ်နေတာ အဲ့ဒါကိုသိခံပြီးရှုလိုက်တဲ့အခါကျတော့ငြိမ်အေးပြီးသွားတဲ့အခါကျတော့တရင်ကအဖြစ်ဒိဋ္ဌိမိဒေါသမီကတော့ချုပ်သွားပြီမခံနိုင်တာမရှိတော့ဘူးဒါပေမဲ့အဲ့ဒီမှာရုပ်ကတော့သူ့အနေနဲ့သူဖောက်ပြန်နေတော့တင်းတဲ့သဘောလေးတွေတောက်တဲ့သဘောလေးတွေသဘောလေးတွေကတော့သူ့အတူပေါ်ပြနေအဲ့ပေါ်ပြနေတဲ့ရုပ်သဘောတွေကိုနုနုကြမ်းကြမ်းအကုန်လုံးအရှုခံမဲ့ သူပြောင်းလဲနေတဲ့သဘောတွေမြင်အောင်ကြည့်မြင်အောင်ကြည့်ပါဝိညာဉ်ချမ်းကြီးတွေမချုပ်သေးလို့အဲ့ဒီပေါ်မှာစိတ်ဆင်းရဲကိုဆင်းရဲဖြစ်နေတဲ့ပုံကိုများလဲစိတ်လိုလိုက်ပြီးတော့ပြင်လိုက်ကြွလိုက်နေမလုံးနဲ့နော်မဆုံးနိုင်တဲ့လမ်းအဲ့လမ်းကတစ်ခါပြေးပြီးနောက်ထပ်တစ်ခါထပ်ပြေးမှာ တခါကြွပြီးနောက်ထပ်တခါထွားထကြွနေမဆုံးနိုင်တော့ဘူးအဲ့လမ်းမလိုက်နဲ့တတိထားစောင့်ကြည့်စောင့်ကြည့်တတိထားကိုယ်ခန္ဓာကိုယ်ရဲ့ပေါ်ပြနေတဲ့ဓာတ်သဘောတွေခေါင်းမှာပြနာခြေထောက်မှာပြနာခါးကြီးတွေမှာပြတင်းနာကြီးတွေလည်းပြလိုက်မယ်တောက်နာကြီးတွေလည်းပြလိုက်မယ်ပူဓာကြီးတွေလည်းပြနေကြိုက်ဓာကြီးတွေလည်းပြနေ အဲ့ဒီအကျမ်းသားကြီးတွေချုပ်သွားပြီးတဲ့ပုံကိုများကြတော့ခန္ဓာကိုယ်မှာသူကသူဒိတ်ဒိတ်ရိတ်ရိတ်ရွရွမောမောအတော့တကိုယ်လုံးမှာတင်းနေတဲ့သဘောလေးတွေတောက်နေတဲ့သဘောလေးတွေပြနေလိမ့်မယ်ဒါပေမဲ့အဲ့စောတော်တုံးကလောက်စိတ်တော့ဆင်းရဲတော့မှာမဟုတ်တော့ဘူးတတိထားစောင့်ကြည့်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 ဟာကြီးဆန့်ကျင်တာချကျင်တာပခုံးကြောကြီးတွေတင်းကျင်တာဝေဒနာမှာတဏှာကူးနေသေးတဲ့ယောဂီများကအဲ့ဒီမှာစိတ်ဆင်းရဲနေတတ်ပါသေးတယ်။တဘာဝကိုမြင်အောင်ကြည့်၊ရုပ်ကိုမြင်အောင်ကြည့်။ငါရမငါနဲ့မပေါင်းနဲ့။ရုပ်သဘောသူသဘောသူဖောက်ပြန်တာလို့မြင်အောင်ကြည့်။ငါနာတယ်ငါကြိုက်တယ်ငါတောက်တယ်ငါတင်းတယ်လို့ငါနဲ့မကပ်ပါနဲ့။ လှုပ်လိုက်ပြင်လိုက်ကြွားလိုက်မှားလိုက်ဒီလှုပ်မပင်းနဲ့နော်အလှုပ်ပါများရင်တမာရီကမကတ်တော့ဘူးစိတ်ကလွင့်သွားတာလက်လှုပ်လိုက်ခြေလှုပ်လိုက်ခေါင်းလှုပ်လိုက်ကြွားပေးလိုက်ရမပေးလိုက်ဆို စိတ်ကအဲ့မှာကြတော့မရှိတော့ဘူးတရားရှုခြင်းသိတွေပျောက်သွားတာတတိထားစောင့်ကြည့် ကဲအားလုံးယောဂီတို့အိန္ဒိလေးစစ်ထားလိုက်ပါအိန္ဒိလေးတွေစစ်ထားလိုက်ပါတော့ခေါင်းကြီးတွေတောက်မထားနဲ့တင်းမထားနဲ့ညှစ်မထားပါနဲ့တောက်တာတွေတင်းတာတွေညှစ်တာတွေဖြေချလျှော့ချပြီးတော့စိတ်ကလေးငြိမ်အောင်ထားကြည်အောင်ထားအလုံးဖြုတ်လို့ရပါပြီ လက်ဖြားလေးတွေခြေဖြားလေးတွေကိုေးလိုက်ဆန်းလိုက်လေးကျင်ငန်းလေးလှုပ်ပြီးမှ ဖြုတ်ပေးပါတောင့်တင်းကြက်နေတာကြီးနဲ့သွားဖြုတ်လိုက်ရင်ခြေထောက်တွေထုံးနေတာတွေကျင်းနေတာတွေကျန်းနေတတ်ပါတယ်တင်းတာတောက်တာကြက်တာတွေအလုံးဖြေချလျှော့ချလိုက်ပါတော့